ရှင်လုကာခရစ်ဝင်အခန်းကြီး၈အငယ်၁မှ3ထိုနောက်မှ ကိုရောသည်မြို့ရွာအစဉ်တိုင်းဒေသစာကြီးလှဲ့လေ၍ဘုရားသခင်၏နိုင်ငံတော်နှင့်ရှင်သော အေဝံဂလိတရားကိုဟောတော်မူ၏တကြိမ်နှစ်ပါးသောတပည့်တော်တို့သည် နောက်တော်သို့လိုက်ကြ၏နတ်ဆိုးဘေးအနာယောဂဘေးနှင့်ကင်းလွတ်စေတော်မူသော မိမအချို့သည်လည်းလိုက်ကြ၏ထိုမိမတို့တွင်နတ်ဆိုး9ယောက်ထွက်သော မာဂဒါလဟုခေါ်ဝေါ်သောမာရိ၊ဟေရုဒ်မင်း၏စားတော်ကဲ၊ကုဇ၏မယားယောဟန္နနှင့်ရှုရှနံမှစ၍မိမိဥစ္စာကိုလှူ၍ကိုယ်တော်ကိုလုပ်ကျွေးသောအခြားမိန်းမအများပါကြ၏။များစွာသော လူအပေါင်းတို့သည်မြို့ရွာအရပ်ရပ်တို့မှအထံတော်သို့လာ၍စုဝေးလျက်ရှိကြသောအခါ ဥပမာစကားအားဖြင့်မြွက်ဆိုတော်မူသည်မှာ၊မျိုးစေ့ကြဲသောသူသည် မျိုးစေ့ကိုကြဲခြင်းငှါထွက်သွား၏။အစေ့ကိုကြဲသည်တွင် အချို့သော အစေ့တို့သည်လမ်း၌ကျသဖြင့်ကျော်နင်းခြင်းကိုခံရ၍မိုဃ်းကောင်းကင်ငှက်တို့သည် ကောက်စားကြ၏။အချို့သောအစေ့တို့သည်ကျောက်ပေါ်၌ကျသဖြင့်အပင်ပေါက်သောအခါမြေဩဇာမရှိသောကြောင့်ညှိုးနွမ်းပျက်စီးခြင်းသို့ရောက်ကြ၏။ ။အချို့သော အစေ့တို့သည်ဆူးပင်တို့တွင်ကျသဖြင့်၊ဆူးပင်တို့သည်အတူပေါက်၍ညှဉ်းဆဲကြ၏။အချို့သောအစေ့တို့သည်ကောင်းသောမြေ၌ကျသဖြင့်၊အပင်ပေါက်၍အဆတရာပွားများ၍အသီးသီးကြ၏ဟု မိန့်တော်မူပြီးမှ၊ကြားစရာနားရှိသော သူမည်သည်ကား၊ကြားပါစေဟုကြွေးကြော်တော်မူ၏။တပည့်တော်တို့ကလည်း၊ ထိုဥပမာ၏အနက်အဓိပ္ပါယ်ကားအဘယ်သို့နည်းဟု မေးလျှောက်ကြလျှင်၊ကိုယ်တော်က၊သင်တို့သည်ဘုရားသခင့်နိုင်ငံတော်၏နက်နဲသောအရာတို့ကိုသိရသောအခွင့်ရှိကြ၏။ကြွင်းသောသူတို့မူကား၊မြင်လျက်ပင်အာရုံမပြုဘဲမြင်၍၊ကြားလျက်ပင်အနက်ကိုနားမလည်ဘဲကြားရသည်တိုင်အောင် သူတို့အားဥပမာအားဖြင့်ဟောရ၏။ထိုဥပမာအနက်အဓိပ္ပါယ်ကား၊မျိုးစေ့သည်ဘုရားသခင်၏တရားစကားဖြစ်၏ လမ်း၌ရှိသောသူကားတရားစကားကိုကြားသည်ရှိသောယုံကြည်ခြင်းကယ်တင်ခြင်းတို့မရောက်စေခြင်းငှာမာနသည်လာ၍တရားစကားကိုနှလုံးထဲမှနှုတ်ယူသောသူကို ဆိုလိုသည်ကြောက်ပေါ်၌ရှိသောသူကားတရားစကားကိုကြား၍ဝမ်းမြောက်သောစိတ်နှင့်ခံယူတော်လဲစိတ်နှလုံး၌အမြင့်မစွဲခဏသာယုံကြည်သည်ဖြင့်စုံစမ်းနှောက်ယှက်ခြင်းကိုခံရသောအခါဖောက်ပြန်သောသူကိုဆိုလိုသည် ဆူးပင်တို့တွင်ရှိသောသူကား၊တရားစကားကိုကြားသည်ရှိသော်၊လောကီစိုးရိမ်ခြင်း၊စည်းစိမ်ကြွယ်ဝခြင်း၊ကာမဂုဏ်ခံစားခြင်းတို့သည်နှိပ်စက်၍အသီးမသီးသောသူကို ဆိုလိုသတည်း။ကောင်းသော မြေ၌ရှိသောသူမူကား၊ဖြောင့်မတ်စင်ကြယ်သောစိတ်နှလုံးနှင့်တရားစကားကို ကြားလျှင်၊စွဲလမ်းသောအားဖြင့်မြဲမြံစွာအသီးသီးသောသူကို ဆိုလိုသတည်း။ 21စီမီးထိုးပြီးလျှင်အိုးမှောက်၍ဖုံးထားလေ့မရှိ။ခုတင်အောက်၌လည်းထားလေ့မရှိ။ဝင်သောသူသည်အလင်းကိုမြင်စေခြင်းငှါဆီမီးခုံအပေါ်မှာတင်ထားလေ့ရှိ၏။ဆိတ်ကွယ်ရာ၌ရှိသမျှတို့သည်ထင်ရှားလိမ့်မည်။ဝှက်ထားလျက်ရှိသမျှတို့သည်လည်းထင်ရှားစွာပွင့်လင်းလိမ့်မည်။ထိုကြောင့်သင်တို့သည်အဘယ်သို့ကြားနာရသည်ကိုသတိပြုကြလော့။အကြောင်းမူကား အကျဉ်သူသည်ရတတ်၏။ထိုသူအားပေးဦးမည်။အကြင်သူသည်ဆင်းရဲ၏။ထိုသူ၌ဥစ္စာရှိဟန်ဆောင်သမျှကိုပင်နှုတ်လိမ့်မည်ဟုမိန့်တော်မူ၏။22တနေ့သ၌ယေရှုသည်တပည့်တော်တို့နှင့်အတူလှေထဲသို့ဝင်၍အိုင်တဘက်သို့ကူးကြကုန်အံ့ဟုမိန့်တော်မူပြီးလျှင်လွင့်သွားကြ၏။အိုင်ကိုကူးသောအခါယေရှုသည်ကျိန်းစက်တော်မူ၏ အိုင်၌မိုဃ်းသက်မုန်တိုင်းဖြစ်၍၊လှေသည်ရေနှင့်ပြည့်သောကြောင့်ဘေးရောက်လု၏။တပည့်တော်တို့သည် ချဉ်းကပ်၍ကိုယ်တော်ကိုနှိုးပြီးလျှင်၊သခင်၊သခင်၊အကျွန်ုပ်တို့သည်ပျက်စီးခြင်းသို့ရောက်ပါ၏ဟုလျှောက်ကြသော်၊ကိုယ်တော်သည်ထ၍လေနှင့်လှိုင်းတံပိုးကို ဆုံးမတော်မူသဖြင့်၊လေနှင့်လှိုင်းတံပိုးသည်ငြိမ်း၍သာယာလေ၏။ကိုယ်တော်ကလည်း၊သင်တို့ယုံကြည်ခြင်းစိတ်သည်အဘယ်မှာရှိသနည်းဟု မေးတော်မူလျှင် သူတို့သည်ကြောက်ရွံ့အံ့ဩ၍ဤသူကားအဘယ်သို့သောသူနည်း။လေနှင့်ရေကိုပင်မှာထားတော်မူ၍သူတို့သည်နားထောင်ပါသည်တကားဟုအချင်းချင်းပြောဆိုကြ၏။ဂါလိလဲပြည်နှင့်အိုင်တဘက်ဖြစ်သောဂါရပြည်သို့ရောက်ကြ၍၊ယေရှုသည် ကုန်းပေါ်သို့တက်တော်မူလျှင်၊ကာလတာရှည်စွာနတ်ဆိုးစွဲသဖြင့် အဝတ်ကိုမဝတ်၊အိမ်၌မနေ၊သင်္ချိုင်းတစပြင်၌နေတတ်သောဂါဒရပြည်သားတယောက်သည်ကိုယ်တော်ကိုခရီးဦးကြိုပြုလေ၏။ကိုယ်တော်ကိုမြင်လျှင်ပြပ်ဝပ်၍အမြင့်ဆုံးသောဘုရားသခင်၏သားတော်ယေရှု၊ကိုယ်တော်သည်အကျွန်ုပ်နှင့်အဘယ်သို့ဆိုင်သနည်း။အကျွန်ုပ်ကိုညှဉ်းဆဲတော်မမူမည်အကြောင်းအကျွန်ုပ်တောင်းပန်ပါသည်ဟု ကြီးသောအသံနှင့်အော်ဟစ်၍လျှောက်လေ၏။လျှောက်သည်အကြောင်းကား၊နတ်ဆိုးသည်ထိုလူကို အဖန်များစွာ ဖမ်းဆီးလှပြီ။ခြေချင်းတန်ကြိုးနှင့်အကျဉ်းထားသော်လည်း၊ခြေချင်းသံကြိုးကို ဆွဲဖြတ်၍နတ်ဆိုးသည်တောအရပ်သို့နှင်မြဲရှိကြောင်းကိုကိုယ်တော်သည်ထောက်၍ညစ်ညူးသောနတ်၊ထိုလူမှထွက်သွားလော့ဟု မိန့်တော်မူခဲ့ပြီ။ယေရှုကလည်း၊သင်သည်အဘယ်အမည်ရှိသနည်းဟု မေးတော်မူလျှင်၊ထိုလူကိုနတ်ဆိုးအများစွဲသောကြောင့်အကျွန်ုပ်အမည်ကားလေဂေါင်ဖြစ်ပါသည်ဟုလျှောက်ပြီးမှ၊အနက်ဆုံးသောအရပ်သို့သွားစေခြင်းငှါ မနှင်ပါမည်အကြောင်းတောင်းပန်လေ၏။32ထိုအရပ်၌တောင်ပေါ်မှာများစွာသောဝက်အစုသည်ကျက်စားလျက်ရှိ၏။ထိုဝက်ထဲသို့ဝင်ရပါမည်အကြောင်းအခွင့်ပေးတော်မူပါဟုနတ်ဆိုးတို့သည်တောင်းပန်ပြန်လျှင်အခွင့်ပေးတော်မူ၏။33နတ်ဆိုးတို့သည်လူမှထွက်၍ဝက်ထဲသို့ဝင်သဖြင့်၊ဝက်အစုသည်အိုင်ကမ်းစောက်ကို တဟုန်တည်းပြေးဆင်း၍အသက်ဆုံးကြ၏။ဝက်ကျောင်းသောသူတို့သည် ထိုအခြင်းအရာကိုမြင်လျှင်ပြေး၍မြို့ရွာတို့၌သိတင်းကြားပြောကြသော်၊လူများတို့သည် ထိုအမှုအရာကို ကြည့်ရှုအံ့သောငှါထွက်လာကြ၏။အထံတော်သို့ ရောက်သောအခါ၊နတ်ဆိုးထွက်သွားသောသူသည်အဝတ်ကိုဝတ်၍ပကတိစိတ်နှင့်ယေရှု၏ခြေတော်ရင်း၌ထိုင်နေသည်ကိုမြင်လျှင်ကြောက်ရွံ့ခြင်းသို့ရောက်ကြ၏ နတ်ဆိုးစွဲသောသူသည်အဘယ်သို့သောအားဖြင့်ကျန်းမာပကတိရှိသည်ကိုသိမြင်သော သူတို့သည် နောက်လာသောသူတို့အားပြန်ကြားပြီးမှ၊ဂါရပြည်သူပြည်သားအပေါင်းတို့သည်အလွန်ကြောက်လန့်သောစိတ်စွဲ၍မိမိတို့ပြည်ကထွက်သွားတော်မူမည်အကြောင်းတောင်းပန်ကြလျှင်၊ကိုယ်တော်သည်လှေထဲသို့ဝင်၍ပြန်တော်မူ၏။38 နတ်ဆိုးထွက်သွားသောသူသည်ကိုယ်တော်နှင့်အတူရှိပါမည်အကြောင်းတောင်းပန်လျှင်၊ယေရှုက၊သင်သည်ကိုယ်အိမ်သို့ပြန်သွားလော့။ဘုရားသခင်သည်သင်၌အဘယ်မျှလောက်ကျေးဇူးပြုတော်မူသည်ကို ကြားပြောလော့ဟူ၍လွှတ်လိုက်တော်မူလျှင်၊ထိုသူသည်သွား၍ယေရှုသည်အဘယ်မျှလောက်ကျေးဇူးပြုတော်မူသည်ကိုတမြို့လုံးတွင်အနှံ့အပြားသိတင်းကြားပြောလေ၏။ယေရှုသည်ပြန်တော်မူလျှင်၊လူအစုအဝေးအပေါင်းတို့သည်ကိုယ်တော်ကိုမြော်လင့်လျက် နေကြသောကြောင့်ဝမ်းမြောက်စွာလက်ခံကြ၏။ထိုအခါယာဣရုအမည်ရှိသောတရားစရပ်မှူးသည်လာ၍ယေရှု၏ခြေတော်ရင်း၌ပြပ်ဝပ်လျက်တဆယ်နှစ်နှစ်အရွယ်ရှိသောမိမိ၌တယောက်တည်းသောသမီးသည်သေဆဲရှိသောကြောင့်၊မိမိအိမ်သို့ကြွတော်မူမည်အကြောင်းကိုယ်တော်ကိုတောင်းပန်၍ကြွတော်မူစဉ်တွင်၊လူအစုအဝေးတို့သည်ကိုယ်တော်ကို ထိခိုက်တိုက်မိကြ၏။ထိုအခါတဆယ်နှစ်နှစ်ပတ်လုံးသွေးသွန်အနာစွဲသောကြောင့် ဥစ္စာရှိသမျှကိုဆေးသမားတို့အားပေး၍ကုန်သော်လည်း၊အဘယ်ဆေးသမားလက်၌မျှချမ်းသာမရနိုင်သော မိန်းမတယောက်သည်နောက်တော်သို့ချဉ်းကပ်၍အဝတ်တော်၏ပန်းပွားကိုတို့သဖြင့်၊ထိုခဏခြင်းတွင်သွေးသွန်အနာပျောက်လေ၏။ယေရှုကလည်း၊ငါ့ကိုအဘယ်သူတို့သနည်းဟုမေးတော်မူလျှင်၊လူအပေါင်းတို့သည်ညစ်လပ်သော်၊ပေတရုမှစ၍ သူ၏အပေါင်းအဘော်တို့က၊သခင်၊လူအစုအဝေးတို့သည်ကိုယ်တော်အားထိခိုက်တိုက်မိကြသည်ဖြစ်၍၊ငါ့ကိုအဘယ်သူတို့သနည်းဟု မေးတော်မူပါသည်တကားဟုလျှောက်လေ၏။ယေရှုကလည်း၊တစုံတယောက်သောသူသည်ငါ့ကိုတို့လေပြီ။ငါ့ကိုယ်မှတန်ခိုးထွက်သည်ကိုငါသိ၏ဟု မိန့်တော်မူ၏။ထိုမိန်းမသည်မိမိပုန်းရှောင်၍မနေနိုင်သည်ကိုသိလျှင်တုန်လှုပ်လျက်လာ၍၊အဘယ်အကြောင်းကြောင့် တို့သည်ကို၎င်း၊ချက်ခြင်းချမ်းသာရသည်ကို၎င်း၊လူအပေါင်းတို့ရှေ့မှာပြပ်ဝပ်လျက်ကြားလျှောက်လေ၏။ကိုယ်တော်ကလည်း၊ငါ့သမီး၊မစိုးရိမ်နှင့်။သင်၏ယုံကြည်ခြင်းသည်သင့်အနာကိုငြိမ်းစေပြီ။ငြိမ်ဝပ်စွာသွားလော့ဟုမိန့်တော်မူ၏။ထိုသို့မိန့်တော်မူစဉ်တွင်၊တရားစရပ်မှူးအိမ်မှလူလာ၍ ကိုယ်တော်၏သမီးသေပါပြီ။ဆရာကိုမနှောင့်ရှက်ပါနှင့်ဟု ဆို၏။ယေရှုသည်ကြားလျှင်၊မကြောက်ကြနှင့်။ယုံကြည်ခြင်းစိတ်တခုသာရှိစေလော့။ထိုသို့ရှိလျှင်သူသည်ဘေးနှင့်လွတ်လိမ့်မည်ဟုတရားစရပ်မှူးအားမိန့်တော်မူ၏။အိမ်သို့ရောက်လျှင်ပေတရု၊ယောဟန်၊ယာကုပ်နှင့် မိန်းမငယ်၏မိဘမှတပါးအဘယ်သူကိုမျှအထဲသို့မဝင်စေခြင်းငှါဆီးတားတော်မူ၏ လူအပေါင်းတို့သည်ငိုကြွေးမြည်တမ်းကြသည်ကိုကိုယ်တော်က၊မငိုကြနှင့်။သူငယ်သေသည်မဟုတ်၊အိပ်ပျော်သည်ဟု မိန့်တော်မူလျှင်၊သူငယ်သေကြောင်းကိုထိုသူတို့သည်သိသဖြင့်ကိုယ်တော်ကို ပြက်ယယ်ပြုကြ၏။ထိုသူရှိသမျှတို့ကို ပြင်သို့ထွက်စေပြီးမှ၊သူငယ်၏လက်ကိုကိုင်တော်မူလျက်၊သူငယ်ထလော့ဟု ခေါ်တော်မူသည်တွင်၊စိတ်ဝိညာဉ် ပြန်လာ၍မိန်းမငယ်သည်ချက်ခြင်းထလေ၏။သူ့အားစားစရာပေးလော့ဟု မိန့်တော်မူ၏။မိဘတို့သည် မိန်းမောတွေဝေခြင်းသို့ရောက်ကြ၏။ထိုအမှုအရာကိုအဘယ်သူအားမျှမပြောရမည်အကြောင်းပညတ်တော်မူ၏။